ကျေးဇူးရှင်မဟာဗောဓိမံဆရာတော်ဘုရားကြီးတတ္တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌9ရက်4လ69ခုနှစ်တွင်ဟောကြားတော်မူသောတရားတော်ပညာနဲ့ပရမအကြောင်းပြောခဲ့တာနော်ဟင်အပြောပညာသဘောပရမဟုတ်ကလားဟင်ဟိုပညာမှာပြောယုံတတ်တယ်ပဲသူ့မှာသဘောမရှိဘူးဟုတ်ကလား အဲ့သဘောကြတော့ပြောလို့မရဘူးဟုတ်ကလားသူကသဘောတက်တဲ့ကိုကသူ့ကြတော့ပြောလို့မရဘူးဟုတ်ကလားဗျာဟင်အဲ့ဒီပြောလို့မရတဲ့တဘာဝကိုတို့သကလုံးနဲ့ပြန်ပြီးတော့ပညာခေါ်ထုတ်ယူရတာထင်မလားဟုတ်ကလားဟောအပြောပညာသဘောပရမဒါလည်းတို့ကြားပြီးတော့ထင်တယ်ဟင်ပြီးတော့တခါတို့ရှိသေးတယ်ဟင်ပညာသွားရာဓာတ်သက်ပါတယ် ဒီဟာရောကြားဘူးလားဒီပညာပွားရဓာတ်ပဲပါတယ်ဒါလည်းရှိတာဗျာအဲတော့သူတရားဝတ္ထုတစ်ခုဆိုပါတော့ဗျာအဲထင်ညက်စွာရှိကြလားဗျာအဲထင်ညက်စွာရှိတယ်ဗျာအဲထင်ညက်ဆိုတာဟိုပြောတော့ထင်ညက်ဗျာရှားနဲ့တွေ့ပြီးတော့ဘာတွေ့ရောအထူတာတွေ့တာဟုတ်ကလားဟင်ရှားနဲ့တွေ့ကြည့်တော့ထင်ညက်တွေ့သလားထူတာတွေ့တာလား အင်းဒိုင်းတို့သွားပြောတဲ့ကာလကျတော့ခြိုတာပေးပါပြောရင်ဟောဘာဖြစ်လို့တော့ဟင်ဘာလို့ခြိုတာကထင်းချင်းမို့ဘူးလားဒိုင်းခြိုတာပေးပါလို့ပြောမှာပေါ့ဗျာဟင်အာပုဂ္ဂလာဗျာဟင်အဲ့တော့ဟိုခြိုတာပေးပါဆိုရင်ဘာပေးရမှမမသိပဲနဲ့ဟင် အဲ့တော့ခြူတာပေးပါဆိုကြံတရာကြီးဖွဲထွက်လာဘယ်နဲ့လုံးမလို့သုံးဖို့ခြူတာပေးပါဆိုကြားဖွဲထွက်လာတော့ဘယ်နဲ့လုံးမလို့အဲ့တော့မိမိကဟိုဟိုခြူတဲ့ထမ်းလေးရဲ့ခြူမျိုးသုံးရင်တော့ထမ်းလေးရဲ့ပေးပါလို့ဒီလိုတောင်းတောင်းမှရမှာတယ်အချိုးပေးပါတောင်းလို့ရမှာမရပဲနဲ့ဟုတ်ကလားဗျာအဲ့တော့ကြံနဲ့တို့ကြံတကာချိုးတကြားချိုးစားပြားပြင်အချိုးနဲ့ဟင် ကွဲပြားသွားအောင်လို့ထန်လျဲလို့ဒါပညာသင်ပေးထားရတယ်ဟုတ်ကလားဗျာအဲ့ဒီမှာကိုထမ်းလျက်ဆိုတာပြောတင်တယ်ဟင်သဘောကြတော့ခြူတဲ့တတ္တိဟုတ်ကလားဗျာအဲ့ဒီခြူတဲ့တတ္တိပြီးသဘောတင်တယ်ထမ်းလျက်ပြီးအပြောဟုတ်ကလားဗျာအဲ့တော့ထမ်းလျက်ကပြောပဲဟုတ်ကလားဟင်ပါတဲ့ခါကြတော့ ဟိုထမ်းလေးရစားလို့ရသလားမရပါဘူးအသူငါပြောယုံတက်တက်ပဲဟုတ်ကလားဗျဟောချူတာသားဗျာဟင်အဲ့တော့တို့ဒီသဘောနဲ့အပြောအဲသူတို့နှစ်ခုရှိတဲ့ထဲမှာတို့ဒီသဘောထမ်းလေးရလို့ပြောလို့ရှိရင်အဲ့ထမ်းလေးရဆိုတဲ့နောက်မှာဟင်ထမ်းလေးရချူတဲ့တတ္တိသဘောမပါနိုင်ဘူးလားအပါပါပဲပညာသွားရတတ်တပါနိုင်တယ် ဟုတ်ကလားဗျာအဲ့တော့တို့ဝင်လေထွက်လေရှုတော့ဟောဝင်လာကအပြောလားသဘောလားပြောပါဗျာဝင်လာကပြောပါဗျာဟာဟုတ်ကလားသဘောမဟုတ်ဘူးလားပြောပါဗျာဟာဟင်အဲဝင်တယ်လို့အပြောခါရတယ်ဟိုလှုပ်ရှားမှုတတ်တိမရှိဘူးလားဟုတ်ကလားဗျာသူ့ဝင်တယ်လို့ပြောခါရတယ်ကမှလှုပ်ရှားတဲ့တတ်တိလည်းရှိတယ် အေးတဲ့နွေးတဲ့အခိုးတတ်တွေလည်းရှိတယ်ထင်တယ်ဟင်လှုပ်ရှားတတ်တွေရှိတယ်ခိုးတတ်တွေရှိတယ်သူကအဲ့ဒါကိုတို့ဝင်တယ်ဆိုတော့ဟုတ်ကလားဗျအဲ့ဒီဝင်တယ်ဆိုတဲ့ထဲမှာတို့ဟောခုနပြောတဲ့ဟင်လှုပ်ရှားတဲ့တတ်တိအခိုးတတ်တိဒီနှစ်ခုပါနေတယ်ဟုတ်ကလားဗျဒါရင်တို့ဝင်တယ်လို့စိတ်ကလေးကနေတော့ပြောလိုက်လို့ရှိရင်လှုပ်ရှားတဲ့အေးတဲ့အဖိုးတတ်တွေတွေရောထက်ချက်ပါမလားဟုတ်လား ဒါရင်ပညာသွားရဓာတ်သက်မပါနိုင်ဘူးလားဟုတ်ကလားဗျာဒါကိုပညာသွားရဓာတ်သက်ပါပညာသွားရဓာတ်သက်ပါဒါတို့လူတိုင်းပြောတဲ့စကားပဲဗျာဟုတ်မဟုတ်တော့ဒီမှာဝင်တေဆိုတဲ့ပညာနောက်မှာဟင်လှူရှားမှုအေးမှုနှွေးမှုအခုတတိပါတယ်ဗျာဟင်အဲ့ဒီတတိကသဘောတင်တယ်ဟဲ့ဟုတ်ကလားအဲ့တို့ဟိုဝင်နေဆိုတာကအပြောတင်တယ်ဟဲ့ဟိုနှာခေါင်းနဲ့လေနဲ့ထိတာဟိုဝင်တယ်လို့ဘာလို့ပြောတာဟုတ် ကွဲအောင်ပေါ့ဗျာဟာဝင်တယ်လို့ဘာလို့ပြောတွန်းဒီနှာခေါင်းနဲ့လင်းနဲ့ထိတာကိုအဲ့လိုတော့ထွက်တာနဲ့ကွဲအောင်လို့ဟုတ်တော့ဝင်တော့လေထိဝင်တာတင်တယ်ဟဲ့ထွက်တော့ဟောအထိအထိဝင်ထိထွက်ဖက်ဟုတ်ကလားတို့တော့ဝင်တယ်လို့ခင်ဗျားတို့ဘာလို့ပြောခိုင်းတော့ဆိုထွက်တာနဲ့ကွဲအောင်လို့ဟုတ်ကလားဗျာဟိဘာဖြစ်လို့တော့ဝင်တယ်နဲ့ထွက်တာဟာထိတာချင်းနာတူတာထိဖို့ညင်တူ ဟင်ထံလျက်တဲ့ညာမကားတဲ့ဒါတို့ပြောနေကြစကားတင်လေဟဲ့အဲ့တော့ထံလျက်ပြီးချိုဤလားညာမကားပြီးချိုဤဟောဗျာဟုတ်ကလားအဲ့တော့ချိုတာချင်းတစ်ခုရှိနေတာပဲညာဘာလို့ထံလျက်ညာမကားလို့ခွဲနေရတယ်ဟင်ဟင်အဲချိုတာချင်းနာတူတာချိုပုံချင်းမှမတူပဲနဲ့တို့သဘောတတ်တည်ချင်းမတူဘူး အဲ့တော့တို့ဒီအပြောကွဲနေတာမှန်တယ်များသဘောလွဲနေလို့သာမှတ်တော်ဟုတ်ကလားဗျာဌာမရဲ့တက်ဉာဏ်ကာတက်ဟုတ်ကလားနှစ်ခုလုံးခြိုတာကြီးတယ်ပဲလေသို့တော်ဟိုခြိုတာချင်းလာတူတာခြိုပုံချင်းမတူဘူးဒီလဲအဝင်လဲထိတာပဲတင်တယ်အထွက်ကအဲထိတာချင်းတော့တူတယ်ထိပုံချင်းတူရလားမတူနိုင်ဘူးဗျာဟင်အဲ့တော့ဝင်တယ်လို့ဘာလို့ပြောတော့ထွက်တာနဲ့ကွဲသွားအောင် ဟုတ်ကလားထွက်တယ်လို့ဘာလို့ပြောတော့ဝိညာဉ်နဲ့ပွဲအောင်လို့အဲ့ဒီကွဲကွဲပြားပြားသိဖို့သင်္ကေတပြုထားတာကိုပညာတိအဲ့ဒါကိုပညာလို့တော့တုံထားတာမဟုတ်လားဟဲ့ဟင်အဝင်နဲ့ကွဲအောင်လို့ဟင်အထွက်အထွက်နဲ့ကွဲအောင်လို့အဝင်ဟုတ်ကလားဘာဖြစ်လို့တော့သူ့နောက်မှာပါနေတဲ့သဘောတတိနှစ်ခုကိုကွဲကွဲပြားပြားသိစေခြင်းလို့အပြောကိုလည်းကွဲကွဲပြားပြားခွဲခြားပြီးပြောထားတယ်ဟုတ်ကလားဗျာအဲ့တော့တို့ အဝင်နဲ့အထွက်ထိတာခြင်းတော့တူတယ်ထိပုံခြင်းတူဘူးထင်တယ်ဟဲ့ဟောတို့လှုပ်ရှားမှုခြင်းတူဘူးထင်တယ်ဟဲ့ပြီးတော့အေးမှုနှွေးမှုခြင်းရောအတူဘူးဒါကတော့တို့ယောဂီတို့သိနိုင်တဲ့နေရာကကပြောတာပေါ့လေဝင်နာလေးတစ်ခုပြီးပြင်ရင်ဝင်သဝင်လေဝင်ဆုံးတူပါမလားဟဲ့ဟင်အဲဒါကအလားစားပြောတာပေါ့လေ ဟုတ်ကလားအဲ့ဒီဝင်သားလေးတစ်ခုမှတည်ပြီလေတစ်ခုနဲ့တစ်ခုတူသလားတတ်တူနိုင်ဘူးဟုတ်ကလားဗျာအတူနိုင်ဘူးအဲ့ဒီမတူတာလေးဒီကိုကွဲပြီးစီကျင်လို့ဟုတ်ကလားဝင်တဲ့ထွက်တဲ့ဒီလိုပြောထားတာတဲ့ဟဲ့ဟုတ်ကလားထိတာကျင်တာတို့တော့ထိပုံညမတူဘူးဟုတ်ကလားအဲ့ဒီမတူတာကိုသိစီကျင်တာဝင်တာထွက်တာကိုသိစီကျင်တာလားဝင်ပုံထွက်ပုံကိုသိစီကျင်တာလားဟုတ်ကလားဗျာ ဟင်ဝင်နာထွက်တာသိသိကျင်တာမဟုတ်ဘူးဝင်နာထွက်တာလို့အပြောခံရတဲ့သဘောလေးကိုသိသိကျင်တာထင်မဗျာဟုတ်ကလားဗျဟင်အဲ့ဒီမှာအေးချင်းအေးအေးမှုနှွေးမှုတူဘူးဗျဟုတ်ကလားတူဥပမာမဲ့ခဲတလုံးကိုလှမ်းပစ်လိုက်ဟင်ဟိုဒီငါလက်ကလွတ်ဒီအာကုံကနေကြာကနေအချိန်အဲ့ဒီအချိန်ချင်းတူရလားဟဲ့ဒီမှာကောဝေသာ ဝင်လေဝင်ဆုံးတူပါမလားဗျာအဲမတူဘူးအဲ့ဒီသဘောတတိကိုသိသိကျင်တာဟုတ်ကလားဗျာဒါမို့အပြောပညာသဘောပရမဟုတ်ကလားဟင်အဲ့တော့တို့ဒီဝင်ရင်ဝင်သဘောလေးဟုတ်ကလားဗျထွက်တော့ထွက်သဘောလေးထွက်ပုံထွက်နီးသဘောလေးရှိတယ်ဟဲ့ဟုတ်ကလားအဲ့ဒီသဘောလေးကိုကြည့်ရမယ်အဲ့တော့တို့ဒီကလေး ဘာလို့ဒီပညာတွေပေါ်နေတာတော့လောကရောမယ်သဘောကွဲလို့ပေါ်လာတဲ့တခါလောက်ကြမင်းဟုတ်ကလားဟင်ဘာလို့ပညာပေါ်တယ်လဲဆိုရင်ဖြစ်ဆဲမှာကိုယ်ကိုယ်နဲ့ကိုယ်စိတ်မတည့်လို့ဟုတ်ဗျာအဲဒီတဲ့သူဟိုရှင်းအောင်ပြောရရင်တော့ဘာလို့ပညာပေါ်လဲဆိုတွေးမိလို့ဒီလိုပြောရင်မတွေးပဲပေါ်ပါမလားဗျာ အပညာပေါ်တာတွေးမိလို့ဗျအဲတွေးမိတယ်ဆိုတဲ့ကကိုယ်ကိုယ်နဲ့ကိုယ်စိတ်မတည့်လို့ထင်တယ်ဟင်ဝင်ယုံနဲ့ဝင်သည့်ထွက်ယုံနဲ့ထွက်သည့်တွဲနေရင်တို့ဘယ်နဲ့တော့ပညာပေါ်နိုင်သေးလားဟင်အဲ့တော့ပေါ်တာပညာပေါ်တာမှသမျှတို့တွေးစိတ်ဝင်သွားလို့တို့မဟုတ်ပညာဟိုတို့ပေါ်တာမှသမျှဟောအာယုံနောက်ကိုသိပ်ပါသွားလို့ဟုတ်ကလားဗျဟင် ပညာဘာလို့ပေါ်တာတော့များဟာဟုတ်ကလားဗျာဟင်ဟင်အာတို့ပြောလို့လားယောဂီတို့ကိုတွေ့လားကိုတွေ့ပါဗျာအာဟုတ်ပါမလားဟင်ပညာတွေခင်ဗျားတို့ဘာလို့ပေါ်နေတော့မင်းဟုတ်ကလားအဲ့တော့ယောဂီတို့ကပညာပေါ်ခြင်းမလားပရမပေါ်ခြင်းမလားမတွေးနဲ့ဗောဗျာလွယ်လွယ်လေးဟုတ်ဟုတ်ကလားဟင် အဲတော့ပညာဘောကိုပေါ်မှာသို့မတွေးနဲ့ဗောဗျာလွယ်လွယ်လေးဟုတ်သာအာခမညာပဲနဲ့ဟုတ်ကလားခမညာမခေါ်ပဲနဲ့ဝင်မလားဗျာဟုတ်ကလားဘာတော့ဟိခွေးတိုးတာစီးမလုံလို့ဆိုဟိခွေးဘာလို့တိုးတော့စီးမလုံပါဗျာဒါခွေးပြေလားပြီးပြေလားပြီးပြေပါဗျာဒါအများသူကဝင်လာတယ်ခမညာပြောသေးဟိ ဟင်ဟင်ဒါများသူကဝင်လာတယ်ခပြပြောဦးမလားဆိုရဟင်ဟင်အခွေးတို့တာပြီးမလုံလို့ဟိုသာကြီးကိုအဲ့တော့တို့ဒီဖြစ်ဆဲမရှုလို့ဒီပညာပေါ်တာဟုတ်ကလားဗျာအဲဖြစ်ဆဲရှုရင်ပညာပေါ်နိုင်မှာမလားဟုတ်ကလားဗျာဟင်ဖြစ်ဆဲရှုရင်အာယုံတော့ပါနိုင်မှာမလားမပါနိုင်ဘူးဗျာဟင်ဖြစ်ဆဲရှုနေတဲ့ယောဂီဒီအတွေ့အကြုံပေါ်နိုင်ဘူးဟုတ်ကလားအာယုံတော့လည်းပါနိုင်ဘူး စိတ်ဆဲကိုရှုတာကိုရအဲ့တော့မြင်တာကိုမြင်တယ်လို့ရှုလိုက်လို့ရှိရင်မြင်တာနဲ့သိတာနှစ်ခုပဲရှိနိုင်တော့ဟုတ်ကလားပညာပေါ်နိုင်ပါဦးမလားအဲမြင်တာကိုမြင်တယ်လို့မရှုမိလို့ရှိရင်တော့ဘသူပဲဘယ်ဝါပဲပေါ်မှာဟင်ဟုတ်ကလားဗျအဲ့တော့တို့ဒီဘသူပဲဘယ်ဝါပဲပေါ်တာဟာပြစ္ဆုတ်ပန်တဲ့တယ်မှာတို့သိမရှိလို့ဖြစ်သေးကိုမရှုလို့ဒါပဲတင်တယ်ဗျဟင် အဲ့တော့တို့ပရမတ်ပေါ်ခြင်းရင်ဘာလို့ရမှာတော့ခြေဆဲရှုတော့ဘယ်နဲ့တော့မြင်တာရှုလိုက်ရင်လည်းမြင်တာနဲ့ပြီးတာဒီလိုပဲကြားတာနဲ့ပြီးတာနာနာနဲ့ပြီးတာသင်သားရင်ဟောခြူတာနဲ့ပြီးတာရှင်တာနဲ့ပြီးတာဒါပဲရှင်းနေတော့ဟုတ်ကလားနာပြီးွားကရှုရင်ဟောထီတာနဲ့ပြီးတာဒါပဲရှင်းတော့မယ်တင်လေဟဲ့သင်အဲ့ဒါပေါ်အောင်ရှုပါမှာပရမတ်ရှုခြင်းလို့ရှိရင်ပြစ္ဆုတ်ပံတဲ့တယ်တင်လေဟဲ့ပြစ္ဆုတ်ပံတဲ့တယ်ရှုရင် ပရမန်ပေါ်နိုင်ဘူးလားပေါ်နိုင်ပါဗျာဟုတ်ကလားအဲ့တော့မြင်တာနဲ့သိတာဒါနှစ်ခုတွေ့နေလို့ရှိရင်လေသို့မဟုတ်နာပြီးဝါကဆိုရင်ဟောထိတာနဲ့သိတာဒါနှစ်ခုတွေ့နေရင်ဟောဟုတ်ကလားသူ့ကိုပဲစိုက်ရှုရမှာတင်ဗျာအဲ့တော့ထိတာလေးရဲ့ထိပုံထွန်ထင်းနီးသံရရဲ့ရဲ့ခြုံပုံခြုံနီးကဲ့သို့လေသိတာလေးရဲ့သိပုံသိနီးဟုတ်ကလားဗျာဟင် ထမ်းလေးရဲ့ခြုံပုံခြုံနှီးခဲ့လို့သူသူတို့နှစ်ခုရဲ့သဘောလေးကိုမသိနိုင်ဘူးလားအေးဒါမှမဟုတ်တို့ဟင်ပရမပေါ်ခြင်းရင်ပြစ္ဆုပန်တဲ့တဲ့ရှုပါဒီလိုထင်တယ်ဗျာအဲ့တော့တို့မနေ့ကပြောခဲ့တဲ့အဲမှာသစ္စာအားနဲ့ဟင်ပွားပုံမှုတတိနဲ့အောင်းမေးမှုတတိထင်တယ်ဗျဟုတ်ကလားပွားပုံမှုတတိကဘသူ့ကိုမလုပ်ထားတော့အာငြိမ်သွားပြီမနေ့ကပြောသေး ဟင်မထိုင်ဘူးမကန်းနဲ့လားပါတော့ဟင်ဟင်ပါတော့ညဟင်ပြအပြပညာမဝင်အောင်သို့မဟုတ်ပညာကိုညှောက်ပေးနေတာဟုတ်ကလားအင်းဝင်ဘယ်လိုနေတယ်လဲထွက်ဘယ်လိုနေတယ်လဲဒါလေးတို့အတွင်းကနေဟိုအောင်းမေ့နေတာတွေကဘာလို့ဖို့တော့ဘာတဲ့ဗျာဟင်ပရမဖို့ထုတ်တာ ဟုတ်ကလားဝင်နေထွက်တဲ့ကပညာကိုမြုပ်ထားဟုတ်ကလားဒီလိုဆိုဝင်ဘယ်လိုထွက်ဘယ်လိုဒါကပရမကိုထုတ်ထားမြုပ်ထားနဲ့ထုတ်ထားတယ်နဲ့ဟိဟုတ်ကလားဟိမြုပ်ထားနဲ့ထုတ်ထားဗျာဟုတ်ကလားအဲ့တော့တို့ဝင်တယ်ထွက်တယ်ဒါပညာကိုတကယ်သားမြုပ်ပြနေတာထင်တယ်အဲ့တော့ဟိုကဝင်ဘယ်လိုနေတယ်လဲထွက်ဘယ်လိုနေတယ်လဲဆိုတော့ဘယ်လိုတော့ AB တွေးပြီးလာပြီတင်တယ် နောက်တော့အေးလှုပ်လှုပ်နှွေးလှုပ်လှုပ်ကလေးမလာဘူးလားမှန်ပါဗျာအဲသူတို့လည်းလာနိုင်တယ်ဟင်ဟိုကတော့ဝင်တယ်ထွက်တယ်ဝင်တယ်ထွက်တယ်နဲ့ဟိုအပြင်ကတော့ပွားနေရမှာအတွင်းကတော့ဝင်ပဲလို့နေတယ်လဲထွက်ပဲလို့နေတယ်လဲဟုတ်ကလားအေးဒီနှွေးဒီတွေ့ရင်လည်းသူတတိလေးနဲ့ဖိတက်တိုးပြီးဟင်အောင်မေ့ပြရမှာတင်တယ်ဟိအဲ့တော့အေးလှုပ်လှုပ်နှွေးလှုပ်လှုပ်ဟုတ်ကလားဟိလှုပ်သည်ဆိုတဲ့ကလေးပြီးလှုပ်ရှားတတ်သောသဘောတွန်းကန်တတ်သောသဘောဆိုတဲ့ဝါယောတတိမတွေ့နိုင်ဘူးလား အဲ့ဒီလေကသူ့ကြီးတယ်လားဆိုတော့အဖိုးဟိုသေးယူလာတာတင်တယ်ဟဲ့အဲ့တော့ဝင်းတော့အေးဟုတ်ကလားထွက်တော့နှွေးဓာတိသရဲ့သဘောတတိတင်တယ်ဟဲ့အဲ့ဒါရောပါနေတင်တယ်ဟဲ့အဲ့ဒါလည်းပါတာပဲတာထဲမှာလားဟင်အာနှခေါင်းကရှူတာလက်တွေးတယ်ဟင်ဒီယောဂီနဲ့လည်းမဖြစ်သေးပါဘူးဗျာဟင်ဟင် ကိုတွေပြောရင်နည်းနည်းတော်သေးဟင်ဟင်နှခေါင်းကရှူတာလက်တွေ့ပါဘုရားဆိုတော့ဒီယောဂီလည်းမဖြစ်သေးပါဘူးဗျာဟင်ဒီနေ့ဒီယောဂီလမိုင်းကပုံမပေါ်ပါဘူးကြာဘယ်နဲ့တော့ဟဲ့ဒီနေ့ဒီယောဂီလမိုင်းကပုံမပေါ်ပါဘူးကြာဟင်ဟင်အဲ့တော့အေးလို့လို့နှွေးလို့လို့အဲဒါဆိုရင်အပြင်အတိုက်ဘက်ကဟာကိုသွားမြင်နေတာတင်တယ် ဘာဖြစ်လို့လုံးအတိုက်ပြီးကျမ်းနဲ့ကျမ်းလို့အတိုက်တောင်ကျမ်းနာတဲ့မှာဟိုတို့ခေါင်းဆောင်ဖြစ်တဲ့အခိုးတတိနဲ့နောက်လိုက်ဖြစ်တဲ့လှုပ်ရှားတတိမှာအခိုးတတိကပို၍ကျမ်းတဲ့အတွက်သူ့အရင်တွေ့ရတာထင်မလားအေဘီနွေးပြီးယောဂီတိုင်းဒါအရင်တွေ့ရတာထင်တယ်နောက်မှသူ့နောက်လိုက်ဖြစ်တဲ့အေးလှုပ်လှုပ်နွေးလှုပ်လှုပ်ဒါတွေ့ရတာထင်မလားဒါသူ့ကိုအတိုက်ဘက်က တကယ်လို့ယောဂီတို့နာသီဝဘက်ကကြည့်လို့ရှိရင်လေပျော်ခြင်းမာခြင်းဒါလည်းတွေ့နိုင်တယ်ထင်တယ်ပျော်သဘောမာသဘောဟုတ်ကလားဒါတို့နာသီဝမှာရှိနေတဲ့စာတို့တော့ပထဝီလို့ပြောတာပေါ့ဗျာဟင်တို့ရဲ့ဟွာပါဘာကောင်တို့ဟိအမာကန်ဓာတ်ထင်တယ်ဟိမြေဓာတ်လို့သုံးရမှာပေါ့လေဒါလေးရဲ့ပျော်လိုက်ဟင်မာလိုက်ဒါလည်းရှိနိုင်တာပဲသူ့ကိုဖွဲ့သိထားတာကတို့အခါဘက်ကခေါင်းဆောင်ကပထဝီထင်တယ်ဟိသူ့ရဲ့နောက်လိုက်က ဟိုပတ်ဖွဲ့ထားတာတို့ဟိုသွေးတို့ဟင်စီတို့ဒါကြတော့အာဘောတတိတင်လေသူကနောက်လိုက်တင်လေတို့တော့ဒီနောက်လိုက်ဖြစ်တဲ့ဟာကသူကကင်လို့တွေ့လို့မရဘူးဟုတ်ကလားဒါမှမဟုတ်ဖုထပ်ပရုပ်ထဲကြတော့အဲ့ဒီအာဘောတတိမပါဘူးအဲတို့ဒီဟိုနာလိဝါလေးရှူရင်းမတနဲ့ပျော်ချင်းမာချင်းအတိုင်းပဲတို့အယော်လေးနဲ့အတင်းလေးမရှိဘူးလားဗျာဒါလေးဘုရားအာဘောတတိလို့သုံးတန်ကြရတယ် သူကရေကင်ကြည့်လို့ရပါလားရေကင်ကြည့်လို့မရဘူးပဲဗျာဟင်အာဘောတတိကဟိုနောက်လိုက်ခေါင်းဆောင်အခန်းအခန်းကနောက်လိုက်တို့ပါတော့အခန်းဖြစ်တယ်နောက်လိုက်အာဘောတတိကထင်ရှားရှားမရှိဘူးဟင်ဟုတ်ကလားတို့ဒီဟိုမြေဓာတ်ကိုမီးပြီးဖြစ်နေတာအဲ့တော့တို့ဘက်ကယောဂီဘက်ကကိုယ့်ဘက်ကနေတွေ့လို့ရှိရင်တော့ပျော်ခြင်းမာခြင်းယောခြင်းတင်းခြင်းဒါပဲတွေ့နေတယ်ထင်တယ်ဗျဟုတ်ကလား ဒါဘောသူဓာတိရဲ့သဘောပြမှာမဟုတ်ဘူးလားဟင်အဲဝင်နေထွက်တဲ့အပြောတင်လေဟဲ့ဒါလေးကိုမှရင်မှရင်နဲ့အေးပြီးနှွေးပြီးလှုပ်ပြီးပြော့ပြီးမာပြီးတင်းပြီးရော့ပြီးတန်တွေ့နိုင်ဘူးလားဟဲ့ဒါသဘောမဟုတ်ဘူးလားဟုတ်ကလားဟဲ့ဟင်ယောဂီတို့ဒါခွဲခိုင်းတာမဟုတ်ဘူးလေဒီမှာအပြောနဲ့သဘောကိုကွဲအောင်ပြောပြတာဟုတ်ကလားဗျာတို့ဒါရှူရင်းရှူရင်းနဲ့ဟင်တွေးပြစ်သေးလားဟဲ့ ပေါ်အောင်မလားပညာပြည့်ပြည့်သေးလားပေါ်အောင်မလားပညာဟင်အဲပညာမပေါ်လို့ရှိရင်သူ့အတွေးကြောင့်ဟင်အပြေးကြောင့်လှုပ်ရှားနေတဲ့ဘဝင်လှုပ်ပါဦးမလားအဲဘဝင်မလှုပ်ရင်ဘဝင်မင်းနေရတဲ့နှလုံးအိမ်ကရောခုံပါဦးမလားနှလုံးအိမ်မခုံရင်နှလုံးအိမ်ထဲမှာမင်းနေတဲ့နှလုံးသွေးရောလိုင်းချက်ခုံဦးမလားအဲသူလိုင်းချက်မခုရင် ဒီနှလုံးသွေးလေးမကြည်နိုင်ဘူးလားအဲအကြည်ပေါ်လာလို့ရှိရင်သူ့အကြည်လေးကိုမီး၍ဒီဝင်လေထွက်လေလေးရဲ့သဘောတတိအရေးညလေးဟာရှုွက်တဲ့ဘောမလာနိုင်ဘူးလားဟင်အယောင်ဆင်းနဲ့တကွတာနာနမိတ်နဲ့တကွမပေါ်နိုင်ဘူးလားဗျာဟုတ်ကလားဗျာအဲ့တော့ဝင်းတော့ဘယ်လိုလေးအလုံးလေးအချောင်းလေးအတိုးလေးအရှည်လေးနဲ့တို့ဒီလိုကမမြင်နိုင်ဘူးလားဟုတ်ကလားဟင် မြင်လားဟိဟိသူကအရေးအယောင်အငွေ့တဲ့သဘောပဲမဟုတ်ဘူးလားသို့တော့အဲ့ဒီသဘောဒီမှတ်လို့ပေါ်တဲ့အတွက်တို့သာလို့တော့တင်ညာသနမိတ်လို့ခေါ်တယ်ဗျာဟိရှုပ်ွယ်နဲ့မှတ်စိတ်တဲကြောင်းပြတာတင်လေဟိဟုတ်ကလားရှုပ်ွယ်နဲ့မှတ်စိတ်တဲနေပြီမတဲသေးဘူးဆိုတာအဲ့ဒီနမိတ်ကြည့်ရတာတင်လေအဲ့ဒီနမိတ်မပေါ်သေးရင်ရှုပ်ွယ်နဲ့မှတ်စိတ်မတဲသေးဘူးတင်လေဟိအဲရှုပ်ွယ်နဲ့မှတ်စိတ်မတဲသေးဘူးဆိုရင် စိတ်ထိုင်ကြမကြဘဝင်ငိမ့်မငိမ့်အဲစိတ်အေးမအေးအတွေးလွတ်မလောအပြေးလွတ်မလောဒါကြောင့်မငိမ့်တာလေဟင်အဲဘဝင်မာလို့မငိမ့်လို့ဆိုယောဂီတို့စိတ်ကစားလို့ဗျာဒီလိုပြောကောင်းတယ်ဟင်ယောဂီတို့စိတ်ကစားနေလို့ဘဝင်မငိမ့်တာဗျာအဲ့တော့ဘဝင်ငိမ့်အောင်လို့လုပ်ဖို့လိုသေးတာဗျာအဲစိတ်မကစားပြီးတာဗျာဟင် ဟင်စိတ်မကစားပြီးတာဗျာလွယ်လွယ်လေးဟုတ်တာဟင်စိတ်မကစားပြီးတာပဲမဟုတ်ဘူးလားလွယ်တယ်မဟုတ်ဘူးလားဟုတ်ကလားဗျာအေးလေးစီးကြဝါကြညီပြီးတာဟုတ်ကလားလွယ်တယ်ဆိုလွယ်လိုက်ကြတာပေါ့လေဟုတ်ကလားဗျာဟင်ဟင်အဲ့တော့တို့ဒီဟိုအတွေးများလို့သိကစားလို့ဘဝိမငိမ့်တာဘဝိမငိမ့်လို့နှလုံးအိမ်မငိမ့်တာနှလုံးအိမ်မငိမ့်လို့ နှလုံးသွေးမငြိမ်တာနှလုံးသွေးမငြိမ်လို့မနောจิตမပေါ်တာမနောจิตမပေါ်လို့ဖြည့်ဖြည့်မမြင်တာဟုတ်ကလားအဲ့တော့တို့ကဖြည့်ဖြည့်မပေါ်ရခေါင်းလားလို့သူ့ပေလို့လို့ခေါ်ရမလားလို့ဟင်ဟုတ်ကလားဟဲ့သူကအကြောင်းရင်းမှာမဟုတ်ပဲပဲအကြောင်းရင်းကတော့စိတ်ကစားလို့ဟုတ်ကလားဟုတ်ကလားဟဲ့စိတ်ကစားလို့ထင်တယ်ဟုတ်ကလားအဲစိတ်ကစားလို့အဲ့တော့တို့ဒီစိတ်ကစားမှုမပေါ်ရအောင် ပါလို့ရမှာတော့ကိုဘက်ကပွားပို့မှုတတိမလို့ရဘူးထင်တယ်ဟဲ့ဟုတ်ကလားပွားပို့မှုတတိမလို့တန်းလို့ရမှာထင်တယ်ပညာမြုပ်တာဘယ်သူတော့ပွားပို့မှုတတိအဲ့တော့ပွားပို့မှုတတိလွတ်ရမလားဟဲ့ဟုတ်ကလားထိုင်တုံးတော့မလွတ်တော်ရောပေါ့တန်တဲ့ချင်းလွတ်ချင်လွတ်ပါသေးပေါ့ရလားထိုင်နာနဲ့ဈေးညာလောက်ဆိုတော်ရောပေါ့ကျန်တာလေးတော့ဘယ်လဲဒီလောက်ကြည့်လို့မှတော့တခါတလေနားတော့နားအောင်မှာပေါ့ ဟင်ဟိုနင်းနေတော့နားသိနာပဲဗျာဟင်ဟိုစက်မဟုတ်ဘူးဗျလူတွေဟုတ်ကလားဟင်နင်းနေပါပါတော့နားဦးမထင်လဲဟုတ်ကလားဘာလို့ရည်တာတော့ဗျာဟင်ဟင်ဟုတ်ကလားဟဲ့ဘာလို့ရည်တာတော့တို့ အာဟဲ့မလုံလို့ရည်တာပါဗျာဟင်ဟိုထိုင်ုံလေးဆိုတော့ပါဟင်ကတော်ကြီးဟိုတရက်မှမဟုတ်ဖဲနဲ့ဟုတ်ကလားဟင်အထုံပါယုံဆိုတော်ရောမဟုတ်ဘူးလားဟင်ခုကအထုံမင်းမကဘူးတို့ကအနာရိပါနေပြီဥစ္စာဟုတ်ကလားဟိုအာထုံတုံကတော့တို့ကထုံလောက်ပါတော်ပြီဆိုအာထုံတာခုတို့ထုံနေမကဘူးအနာရိရောက်နေပြီတဲ့နဲ့တော်ရောမို့တော့ဆိုဟာတရက်မှမဟုတ်တာဟင် ဟင်တည့်ရမှာမဟုတ်တာဆက်မှာမဟုတ်တာဟင်နားချိန်ကြီးလည်းပေးဦးမထင်တယ်ဟင်တို့ယောဂီပုဂ္ဂလာရဲ့ဟင်ဟင်တို့ဝေဘူးဆရာတော်ဘုရားကြီးလည်းအများအားပြောတာပဲဝရိယအာနာမထားနဲ့ဝရိယအာနာမထားဘဲနဲ့နဲ့ဟုတ်ကလားဟင်တို့ဘာတော့ည ဟိုရှေးအရှင်သခင်တွေရဲ့ဝရိယကိုမှီလို့ရှိရင်တဲ့တို့ဖျားလက်ထက်နဲ့ဘာမှမထူးဘူးတဲ့ဝေဘူးဆရာတော်ဘုရားကဒီလိုလဲအာမခံဟုတ်ကလားရှေးရှင်ဝရိယတွေဟိုပုဂ္ဂိုလ်တွေကဝရိယဆရလားဟဲ့ဘယ်ဝရိယတော့ပွားဖို့မှုတတိပွားဖို့မှုတတိဟုတ်ကလားဘာလို့လို့ဒီတတိလေးရှိနေရမှာထင်တယ်ဟဲ့ဘာဖြစ်လို့တော့ပညာကို तू မြုပ်ပေးမှာမဟုတ်လားဟင် ပညာသူမြုပ်ပေးမှဖြစ်တဲ့ဒီပညာပေါ်ခွင့်မရအောင်တို့မဟုတ်တွေးခွင့်မရအောင်တို့မဟုတ်ပြေးခွင့်မရအောင်တင်ဟဲ့ဟင်အဲ့တော့တို့ဒီလောက်ထိဟိုဒလဆက်ကိုပွားနေရမှာတင်တယ်အဲ့ဒါကိုဝရိယအာအာနာမထားပဲနဲ့လို့ဆိုအဲ့လိုတို့အရှင်အရှင်သခင်တွေရဲ့ဝရိယကိုမိလို့ရှိရင်တဲ့ဖျားလက်ထက်နဲ့အခုနဲ့ဘာမှမထူးတဲ့ဒီလိုပြောဟုတ်ကလားဘယ်တော့ဆိုတော့ဖျားလက်ထက်တုန်းကလေတဲ့ ပြင်းနေဖြင်းနေတဲ့လူတွေနတ်တွေမြမာတွေဖះနောက်ပါမသွားဘူးတဲ့ဟုတ်ကလားဟင်ဟိုဖះနဲ့တွေ့တိုင်းသာနိဗ္ဗာန်ဝင်မယ်ဆိုအိန္ဒိယပြည်ကလာတယောက်မှခြံကြီးမှာမဟုတ်ဟင်အကုန်ပါသွားလားဟင်ဘယ်ဟာတွေတော့ပါတော့ေဟုတ်တယ်အာဟုတ်ပြီေဟုတ်တယ်အဲ့တော့တို့လည်း ဟိုရှေးပုဂ္ဂိုလ်တွေရဲ့အပြည့်မီလို့ရှိရင်ပါနိုင်တယ်ဗျာပုဂ္ဂလာပုဂ္ဂလာရဲ့ဒါကြီးဘုရားလက်ထက်တော့ကပုဂ္ဂိုလ်တွေရဲ့အပြင်းကိုမင်းရင်ယောဂီတို့ပါတဲ့ဗျာဟင်ဘုရားလက်ထက်တော့ကအပြင်းကိုမင်းရင်ပါတဲ့ဗျာဟင်ဘယ်နဲ့တော့ဟဲ့တို့ဟာတွေကောဟင်ဘုရားလက်ထက်ကယောဂီတွေတော့ပြင်းရလားပြင်းပါဘူးဗျာအာမပါနိုင်ဘူးတိုင်းမပါနိုင်ဘူးမပါနိုင် ဘုရားလက်ထက်ကဟိုယောဂီတွေတော့ပြင်းပါတယ်ဗျာဘုရားလက်ထက်ကလည်းပြင်းတာတွေပါသွားတာတဲ့ဟုတ်ကလားဟွာဒီကလေးယောဂီတွေလမိုင်းမကပ်ပါဘူးဒီမှာအပလောအရေရောဟာတို့ယောဂီတွေဘာဖြစ်ကုန်မလို့ဟေးဟေးဟာလေတော့ပါဘူးဟာဟာတို့ယောဂီတွေကဟွာလာလေတို့တော့မခံနိုင်ဘူးပေါ့ဟာလေတို့မို့တော့မခံနိုင်ဘူးလား ဟာဘယ်လိုယောဂီတွေတို့ဟင်ဟင်ဘုရားလက်ထက်တုန်းကလည်းတဲ့ပြင်းနေဖြစ်နေတဲ့လူတွေနတ်တွေပြမာတွေဘုရားနောက်ပါမသွားပါဘူးတဲ့ဟုတ်ကလားဝရိယဘုရားလက်ထက်တုန်းကဝရိယမျိုးဘာနေရင်ဒူလဲဘုရားလက်ထက်နဲ့ဘာထူတဲ့ဟုတ်ကလားဗျအဲ့တော့တို့ဒီဟိုတတိအားကဘယ်နေရာချရမလဲဟဲ့အချရဘူးဘာလှုပ်လှုပ်တို့ခန္ဓာကိုယ်ကတော့ဖြင့်ထိုင်တဲ့ခါလဲရှိချင်းရှိမယ် ဈင်းညာနဲ့လည်းရှိရင်ရှိမယ်ဟုတ်ကလားရရလည်းရှိရင်ရှိမယ်လဲလျောင်းရလည်းရှိရင်ရှိမယ်ဟုတ်ကလားဗျာဟင်အဲသူ့ခန္ဓာကိုယ်ကတော့သူ့ကိုတက်တာလို့သူရှိမှာပေါ့သူ့အချိန်လေးနဲ့သူအလုတ်သူ့အလုတ်တိုင်းရှိမှာပေါ့သို့တော့တတိကတော့အမြဲအလုတ်လုပ်နေရမှာတင်လို့ရဟုတ်ကလားအဲ့ဒီပွားပုံမှုတတိအားကောင်းလာလို့ရှိရင်ဟုတ်ကလားဒီပညာပေါ်နိုင်ပါဦးမလားဟဲ့ဘာဖြစ်လို့တော့တွေးမှမတွေးဖြစ်တာဟုတ်ကလား ပြေးမှမပြေးဖြစ်တာဟင်ဟင်ဒရသမနေရဘယ်နဲ့တော့ငဲ့တို့အိမ်မှာအလုံးရှိနေရင်တခြားအိမ်ကိုရှောက်လဲသေးလားဘာဖြစ်လို့တော့ဟဲ့အလုံးရှိနေရင်အဲတခြားမလဲပြီဘူးဗျအဲတခြားလဲတာဘာဖြစ်လို့တော့အိမ်မှာအလုံးမရှိလို့ရှိတောင်အိမ်ကအလုံးစိတ်မဝင်စားလို့ဟုတ်ကလားဗျဟင်ဟင်အဲ့တော့တို့ဒီ အဲဟိုတို့ဘာလှုပ်လှုပ်လှုပ်တဲ့အလုပ်တွေကိုဒီအမှတ်ကိုမပြတ်မှတ်နေလို့ရှိရင်ဟုတ်ကလားအိမ်မှာအလုပ်ရှိနေတဲ့အတွက်ဟုတ်ကလားဗျို့ပြီးတော့အိမ်ကအလုပ်ကိုစိတ်ဝင်စားနေတဲ့အတွက်ဟုတ်ကလားဗျာဟင်စိတ်ပြီးမတွေးဖြစ်တော့ဘူးဟုတ်ကလားစိတ်ပြီးမပြေးဖြစ်တော့ဘူးမတွေးဖြစ်ရင်တွေးမှပေါ်တဲ့ပညာဘယ်လိုလုပ်ဝင်တော့ဟုတ်ကလားအာယုံနောက်ပါသွားမှပြေးမှပေါ်မဲ့ပညာဘယ်လိုလုပ်ပေါ်မလို့ အဲဒီလိုဆိုပညာငုတ်ရင်ပရမတ်ကအထီးနဲ့အတီးဟုတ်ကလားဒါမဲ့ထင်တယ်လုံးချင်တာလို့အထီးနဲ့အတီးထင်တယ်မြင်တော့ဟောထီးပြီးပဲထင်တယ်ဟဲ့တခုတန်ဖတ်တာလို့သုံးတာဟုတ်ကွသူလည်းထီးပြီးပဲထင်တယ်ဟဲ့သူ့မှာဟိုမြင်သိဆိုတဲ့နာမည်ဒူးရလို့ဒါသူ့မြင်သိပြောနေရတာဟုတ်ကွသူလည်းဟိုအာယုံနဲ့သူ့မျက်စိအကြည့်သားနဲ့ထီးရတာပဲထင်တယ်ထီးမှသိတာဟုတ်ကလားကြားတော့လည်းဒီတိုက်ထင်တယ်ဟဲ့ အဲအနတ်နံဘယ်နေရာကဖြစ်ဖြစ်ဘာလုံလုံထိတိနှစ်ခုပဲထင်တယ်ဒီလိုဆိုပရမပေါ်နိုင်ဘူးလားဗျာဟင်ပရမပေါ်အောင်တို့ပညာကိုမြုပ်ပြပေးပါအဲ့တော့တို့ဒီပညာကိုမြုပ်ပြပေးလိုက်ရင်ပရမကပေါ်ထုတ်ဖို့လိုသေးသလားပညာမြုပ်တာနဲ့ပရမလိုလိုပေါ်တာထင်တယ်ဟုတ်ကလားဗျာအဲမတွေးကြည့်ဘူးမပြေးကြည့်ဘူးဒါဆိုရင်တို့ဒီအထီးနဲ့အပီလေးဒီနှစ်ခုကငုတ်တုတ်သူ့ဟာသူပေါ်နေပါလိမ့်မယ်လိုက်ရှာဖို့လိုသေးလား ဟင်မရှိတာမှမဟုတ်တာမသိတာကိုဒါမရှိတာလားမသိတာလားမသိတာပါဗျာမသိတာအပြမရှိတာမဟုတ်ပဲရှိပြီးသားရုပ်သာဟင်ဒုက္ခနာမှာအမြဲရှိနေတာတင်တယ်အထင်းနဲ့ဒီတို့ဒါလေးပေါ်အောင်လုပ်ရမှာတင်တယ်ကွယ်အဲ့တော့တို့ဒီပညာငုတ်ခြင်းပွားဖို့မှုတတိတင်တယ်ဟင်ပရမပေါ်ခြင်းရင်အောင်မင်းမှုတတိတင်တယ်ဟုတ်ကလားဟဲ့ အဲ့တော့ဒီပွားပုံမှုတတိနဲ့အောင်းမိတ်မှုတတိဒီနှစ်ခုအမြဲသုံးရလိမ့်မယ်ထင်သလားဟုတ်ကလားဘာဖြစ်လို့တော့အဲ့ဒီသဘောလေးပေါ်ချင်တာဟုတ်ကွယ်အဲ့တော့တို့ဒီဝင်တော့လဲဝင်နမိတ်ကလေးထွက်တော့လဲထွက်နမိတ်ကလေးပေါ်နေပြီထင်တယ်ဟဲ့အဲ့တော့ပေါ်နေရင်ဒါလေးလောက်နဲ့ဟောတော့ပြီးပလားပရမဟုတ်သေးဘူးထင်တယ်အဲ့ဒီဖြစ်ရကြရရဲ့အောက်မှာထိတာနဲ့တိတာလေးနဲ့အလုံးတစ်ခုအမြဲရှိတယ်ဟုတ်ကလားဗျာ တို့တို့မနေ့ကပြောခဲ့တဲ့အတိုင်းဆိုတာဟိုတန်ဌာနပညာဖုံးထားတာတင်လေဟုတ်ကလားအဲ့တော့အထီလေးနဲ့အတိလေးတို့ဒီထိရောက်အောင်လုပ်ရမှာတင်ဗျာအဲ့တော့ဒီလိုရောက်အောင်လုပ်ဖို့ဆိုတာဟင်းပွာပုံမူတတိဟုတ်ကလားအောင်မိန်မူတတိဒီနှစ်ခုနဲ့ပြီးသလားဆိုတော့ဟင်သေသေးသာသာတတိသူးသူးဆိုင်ဆိုင်တတိနှစ်ခုထတိုးရတယ်ဦးမယ်ထင်သလားဟင် ပွားပေါ်မှုတော့ရှိတယ်စေစားမှုမရှိရင်ဟောဟုတ်ကလားဟေ့ပွားပေါ်မှုတော့ရှိတယ်ဗျာစေစားမှုမရှိဘူးရနိုင်မလားဟဲ့ဟေ့အောင်းမေးမှုတော့ရှိတယ်ဗျာစူးဆိုင်မှုမရှိရင်ဟောအရနိုင်ဘူးအရနိုင်ဘူးဟုတ်ကလားအဲ့တော့ဒီပွားပေါ်မှုတတိဟာတခါတဲ့တစ်ဖက်တဲ့တစ်သားတဲ့အမမအမတို့အမမအမတို့အဲ့လိုကိုဒလစားဖြစ်ဖို့ကြတော့သေသာအားဆိုတာထတော့အောင်မယ်ထင်တယ် ဟုတ်ကလားဗျာဟင်ပြီးတော့အောမိတ်မှုတတိလေးရလဲတခါလာလဲအေးဒီနွေးဒီအေးဒီနွေးဒီဒါလေးတော့သာရှိပြီကိုဘက်ကခူးဆိုင်ခွာလေးမပါလာလို့ရှိရင်တိုးနိုင်မှာမလားပရမတ်ထင်ရှားတဲ့ထင်ရှားနိုင်မှာမလားအထင်ရှားနိုင်ဘူးအဲ့တော့တို့ဒီဟင်သူဟောပွားပုံမှုတတိနောက်မှာသေသတတိထပ်တိုးရတော့ဦးမယ်ထင်တယ် ဖြင့်အောင်းမင်းကိုတတိနောက်မှာသူ့တိုက်တတိထတိုးရတယ်ဦးမယ်ထင်မလားဟုတ်ကလားအဲ့လိုနှစ်ခုတိုးလို့ရှိရင်တို့ဒီပရမတ်ကထင်ရှားတဲ့မထင်ရှားနိုင်ဘူးလားအဲ့တော့ပညာကြတော့မိန်တဲ့မမိန်ဘူးလားအဲ့တော့ယောဂီတို့ဝင်လေထွက်လေမှတ်နေတဲ့ပုဂ္ဂိုလ်ပထမဝင်တယ်ထွက်တယ်ဒါပဲမှတ်တာတင်တယ်ဒါပဲလားဒါမှရင်လည်းနောက်အေးမှုတယ်နှွေးတယ်သိမလားဘူးလား အဲ့ဒီအေးတဲ့နွေးတဲ့ပြီလာတဲ့အချိန်မှာဝင်နေထွက်တယ်မှတ်တာမှတ်နေရပါသိပြီးဝင်နေထွက်တဲ့ဘက်မှာရှိသလားအေးတဲ့နွေးတဲ့ဘက်မှာရှိသလားဟုတ်ကလားဗျာဒီလိုဆိုရင်ကဲပဲနဲ့တော့ဟဲ့ပညာကနေပရမတ်ကိုကြောင်းလားမကြောင်းဘူးလားဟုတ်ကလားဟဲ့အဲဝင်နေထွက်တဲ့မှတ်တာမှတ်နေတာအတိက အေးပြီးနွေးပြီးဒီမှာသိနေပြီးတခါတို့ဝင်တယ်ထွက်တယ်ဒီဘက်ကမှတ်တယ်ဟိုကအေးပြီးနွေးဒီဘက်ကိုတတိလေးစိုက်ပြီးတော့မှတ်ကြည့်လားဟုတ်ကလား နောက်တော့အေးလှုပ်လှုပ်နှွေးလှုပ်လှုပ်မပေါ်နိုင်ဘူးလားအေးလှုပ်လှုပ်နှွေးလှုပ်လှုပ်ပေါ်နေတဲ့အချိန်မှာအေးလှုပ်လှုပ်နဲ့အေးတာလှုပ်လှုပ်နဲ့နှွေးတာနှစ်ခုရှိတယ်တဲ့စိတ်ပြီးအပီလေးပြီးပဲလေတော့အေးတယ်နှွေးတယ်ဘက်မှာပူများသလားလှုပ်လှုပ်ဘက်ကိုများသလားဒီလိုဆိုပရမဘက်ကိုပူတိုးမသွားနိုင်ဘူးလားဒီလိုဆိုဝင်နေထွက်တယ်မှတ်နေတာသူ့ဘက်ကိုအသိမရှိဘူးဟုတ်ကလားဗျာ တခါအေးလှုပ်လှုပ်ငွေလှုပ်လှုပ်အဲ့ဒီမှာလှုပ်လှုပ်ကလေးပေါ်နေတယ်ထင်တယ်ဟိဒါလေးလည်းတို့သူ့ပိုက်အာတတိလေးကအောင်းမေအာနောက်ကအမြဲတမ်းတွန်းပေးနေလို့တိတဲ့ပြီးတိတဲ့ပြီးအနိကတိတိလို့ရှိရင်အေးလှုပ်လှုပ်လှုပ်ကလေးတွေလှုပ်လှုပ်ပုံသာနာနမိတ်နဲ့မတွေ့နိုင်ဘူးလားဟုတ်ကလားအချောင်းလေးပြအလုံးလေးပြနဲ့မတွေ့နိုင်ဘူးလားအဲတွေ့နေတဲ့အချိန်မှာလှုပ်လှုပ်နဲ့သာနာနမိတ်ဘယ်ဘက်ကိုအတိပူများတယ်လဲဗျဟုတ်ကလားဗျ ဒီလိုဆိုရင်ပဲပရမတ်ကအဲငုတ်လာလားပို့ပိုးပေါ်လာမလားဟုတ်သလားတို့ပြောလို့လားဟင်တို့ပြောလို့နေမှာပါဗျာဟင်အော်ပညာကတော့ဝင်နေထွက်တယ်ပြောတာပြောနေပညာဘက်ကအတိရောက်ကိုမရောက်ဘူးဗျာဟုတ်ကလားဗျာဒါဖြင့်တို့ဒီဟိုတာဏနမိတ်ကလေးပေါ်နေတယ်ဒီကတော့မှတ်တာတော့ဝင်တယ်ထွက်တယ်ဝင်တယ်နဲ့မှတ်နေမှာဗျာဟုတ်ကလား တို့တော့သိတာလေးကသာနာနမိတ်ကလေးတက်သွားပုံကြာသွားပုံဒီလိုလားဟဲ့တို့မို့ရှေ့တိုးပဲတို့နောက်ဆိုရင်ဖုတ်ဒီလိုလားဗျာတို့မို့ဘယ်ရင်းရင်ရင်းညာရင်းရင်ရင်းဒီလိုလားဗျာအတိဒီမှာရှိမနေဘူးလားဟုတ်ကလားဗျာအဲဒါလည်းပဲတို့ခုနကပြောတဲ့ပရမတ်ကိုပေါ်လွင်တဲ့ပေါ်လွင်အောင်ထင်ရှားတဲ့ထင်ရှားအောင်ဟင်ခေါ်ထုတ်နေတဲ့ယောဂီပြီး အဲ့ဒီတို့အောင်းမိမှုတတိနောက်မှာဒီသူတိုက်အားလေးတိုးတုံလို့ရှိရင်အဲ့ဒီအချောင်းလေးတက်သွားတယ်ဟုတ်ကလားဗျကြလာတယ်တွေ့ဘူးလားဗျအဲ့ဒါလေးကြီးကြီးနဲ့ဖြိတာလေးကဖြိတာလေးသိတာလေးကသိတာလေးကွဲမတွေးနိုင်ဘူးလားအဲ့ဒီချိန်မှာတဏ္ဍာနမိတ်နဲ့အထိအတိဘယ်ကိုပို့ပြီးတော့အတိများမလဲဗျာဟုတ်ကလားဗျာဟင်တို့မေးလို့ပြောတာနေမှာပါဗျာ ဟင်ဟင်တို့မေးလို့ပြောတာနေမှာပါဗျာဟင်ဟင်အဲ့လိုဒါနာနမိတ်ကလေးပေါ်နေတဲ့ဒါလည်းဒီလို အောင်မေမှုတတိလေးကအဲကြည့်ကြည့်နေကြအတိုင်းကြီးပဲအောင်မရမှာလားသူ့တိုင်းအားလေးတို့သုံးရမှာလားဟုတ်ကလားဟင်အဲသူ့တိုင်းအားလေးတို့သုံးလို့ရှိရင်ဒီသမာဓိနမိတ်ကြည်ရင်မတ်တတ်နဲ့အထီးနဲ့အတိလေးလှုပ်လှုပ်ပုံကိုသွားမမြင်နိုင်ဘူးလားဒီလိုဆိုရင် ဝင်နေထွက်တယ်ဆိုတဲ့နာမပညာကောကြောက်ကြလားမကြောက်ဘူးလားဟင်ဝင်လေထွက်လေလေးရဲ့လှုပ်ရှားပုံ ဖြစ်စဉ်လေးဖြစ်တဲ့တန်တတိကောပေါ်နိုင်လေးလားပေါ်နိုင်ပါဘူးအဲ့တော့သူ့ရဲ့အပေါင်းစုဖြစ်တဲ့တန်တန်တို့ဟာလေးကောအလုံးခဲလေးကောပေါ်နိုင်လေးလားအဲ့ဒီအလုံးခဲကိုမီး၍တန်တမူဟကိုမီး၍အပေါင်းစုကိုမီး၍ဖြစ်နေတဲ့တန်တန်နမိတ်ကောပေါ်နိုင်လေးလားဟင်ဟုတ်ကလားအဲဒီလိုဆိုပညာကျော်သွားပြီထင်တယ်အဲပရမပေါ်ပလား စီကြဝါကြကဲကောင်ပေါ်လေဟင်ပေါ်လိုက်ကြဆိုလားပေါ်ပြီဟုတ်ကလားဗျပေါ်ပေါ်မပေါ်ပေါ်ပေါ်ပြီဟုတ်လားပေါ်ပြီပေါ်ပြီဟုတ်ကလားဟင်ဟုတ်ကလားဟင်ပရမပေါ်ပြီထိတယ်ပြီးတယ်အဲ့ဒါလေးလှုပ်ရှားမှုတွေပေါ်နေမှာတင်တယ်ထိတာလေးကထိတာလေးထိတာလေးကထိတာလေးထိတာလေးရဲ့ထိပုံထိနည်းဟုတ်ကလားရုပ်ပြီးဖောက်ပြန်လာတော့တဘောဟင်ရူပနာလက္ခဏာရူပံတို့တိုင်းရုပ်ရဲ့ဖောက်ပြန်တဲ့လက္ခဏာတွေတွေ့နိုင်မလား ပြီးတော့နမနလက္ခဏာနာမံဆိုတဲ့အတိုင်းနာမည်ရဲ့သူ့ဒီနေတဲ့သူ့ရဲ့သဘာဝလက္ခဏာလေးမတွေ့နိုင်ဘူးလားတွေ့နေလေတို့သတိတတိယပတ်ရအောင်ပါတင်လေဟုတ်ကလားအဲဆက်ရအောင်ပါပဲဟင်မဆက်ရင်အထီးအတိဟာအထီးအတိနဲ့ပြီးသွားမှတင်တယ်ထိတာလေးရထိတာလေးပြီးတာလေးရပြီးတာလေးဒါနဲ့ပြီးသွားမှတင်တယ်ဟဲ့ဟင်ဒါလောက်နဲ့တော်ပလားဟင်ထပ်ပြီးကိုတိတဲ့ပြီးကြိုးစားရအောင်မယ်ထင်တယ်ဟုတ်ကလား အဲ့တော့တို့ဒီဟိုဝင်နေထွက်တယ်ဆိုတဲ့နာမည်တင်ပညာတင်တယ်ဟဲ့ဟင်ပြီးတော့ဝင်လေလေးရဲ့ဖြစ်စဉ်ထွက်လေလေးရဲ့ဖြစ်စဉ်တန်တတိပညာတင်တယ်ဟဲ့ဒါလေးရဲ့တို့ခုနပြောတဲ့သီလုံးမှုဖြစ်တဲ့တမုဟာပညာတင်တယ်ဟဲ့ဟောအဲ့ဒီတမုဟာပညာတန်တတိပညာကိုအကြောင်းပြု၍ဖြစ်တဲ့သန္တာနမိတ်ဖြစ်တဲ့ဟိုတန်ဌာနာပညာတင်တယ်ဟဲ့ဒါကိုကြော်သွားလို့ထိတာလေးကထိတာလေး သိတာလေးကသိတာလေးကွဲပြီးတဲ့ယောဂီငါရှိမရှိဆိုတဲ့ပု္ပ္ပာဟင်ဘသူမေးမလို့များငါရှိမရှိဘာဖြစ်လို့တော့ဘာဖြစ်လို့တော့အာဟုတ်ကလားဟင်ဟင်ဖြီတာလေးဟာဖြီတာလေးဖြီတာလေးကဖြီတာလေးဒါလေးနှစ်ခုကိုယ်ကိုယ်ပြတာသိနေရင်ငါရှိမရှိဆိုတဲ့မေခွန်ဘယ်နဲ့တော့ဟဲ့ ဟုတ်ကလားမေးစရာမမေးတာမေးစရာမလိုတာဘာဖြစ်လို့တော့ဟုတ်ပါမလားဟာတို့ပြောလို့နေမှာပါဗျာဟင်ဟုတ်ကလားဟဲ့အဲ့တော့တို့ဒီတိုင်းတော့ပညာကိုမြုပ်၍ပရမကိုပေါ်ထုတ်နေရမှာတင်တယ်ဟုတ်ကလားသေသာအာဒီဟင်ပညာကိုမြုပ်တဲ့နေရာကိုအပူဖြစ်သုံးရတယ်မထင်ဘူး စူးလိုက်အားပြီးပရမတ်ကိုပေါ်ထုတ်တဲ့နေရာအကိုဖြစ်သုံးရလိမ့်မယ်ထင်မလားဟင်သုံးနိုင်မှာမလားဟုတ်ဘယ်လောက်ထိသုံးမှာတော့ဟင်အစွမ်းကိုအစွမ်းကဘယ်နာကိုမှာတော့ဟင်ဩဘယ်နာမှာဖုံးမှာတော့လူဖုံးမှာလားတရားဖုံးမှာလားဘာတော့ဖုံးတော့ဖုံးတာပေါ့လူဖုံးမှာလားတရားဖုံးမှာလားဟင် ပညာကဘယ်နာဆုံးမှာတော့လောကရောမယ်ဟင်ဟင်အဲ့ဒါလေးကိုတို့ခုဒီမှာတော့ပြင်ဝါလာရဲ့ဆက်ချနာကြီးလားဟင်ဟင်ညာလုံးမူလားโอ้ထိုင်ုံတော့တော့ဟောပေါ့ဗျာဟင်ထိုင်ုံတော့မလုံးတော့ဘူးလားဟုတ်သလားဟင်အဲ့ဒါလေးကိုတို့မျက်စိနှလုံးနိုးထခြင်းက ဟုတ်ကလားဗျာမျက်စိနှလုံးမှိတ်ချိန်အထိဟုတ်ကလားဗျာတို့မို့မျက်စိနှလုံးနိုးထားချိန်ကနားချိန်အတွင်းဟုတ်ကလားဗျာဟင်အဲ့ဒီတို့မပြတ်တော့တတိထင်မဗျာဟင်မပြမပြတ်တော့တတိဗျာအဲ့ဒါလေးနဲ့တို့ဟိုကပွားပိုးမှုအောင်မိမှုဟုတ်ကလားအဲ့ဒီပွားပိုးမှုနောက်မှသေးစားအားလားဟင်အောင်မိမှုနောက်မှသူးဆိုင်အားလားဒီအားလေးနဲ့တို့အမြဲသုံးနေရမှာထင်မဗျာ ဟုတ်ကလားဒီလိုတုံးလို့ရှိရင်ဒီကမှတ်တလောက်မှတ်တလောက်ဟိုဘက်ကတို့ဘက်တို့ပညာကငုတ်သွားမှာတယ်ဟုတ်ကလားအဲပညာငုတ်ရင်ပရမကခေါ်ထုတ်ဖို့လူသေးလားအဲ့တော့တို့ရှေးတုန်းကဆရာတွေကတော့ပြောတာပေါ့ဗျာအေယာမကြောက်တုံးကြီးကိုဆယ်ပေါင်သူနဲ့ထုတာအချက်တစ်ထောင်ကြတော့ကွက်ထွက်သွားတယ်ဘယ်ချက်မှကွဲတာလဲဟင် အေယာမကြောက်တုံးကြီးကိုတခါတည်းဟိုတို့ဆယ်ပေါင်လူကြီးနဲ့ထုနေတာဒေါင်ငနဲ့ဒေါင်ငနဲ့ဘလောက်ဆိုတော့အချက်တစ်ထောင်ပြေးသွားတယ်။ကွဲထွက်သွားတယ်။ဘယ်အချက်မှကွဲတာတော့။ဘာလဲ။ဟေးမင်းမင်းမင်းမင်းဟုတ်ဒီကွဲတာတွေ့လို့လားမင်းပရမချက်မှာဟုတ်အာမောငင်းကုန်ကြပြီဗျာ ဟင်တထောင်ရောက်မှကွဲတာမဟုတ်ဘူးလားဟင်တထောင်ရောက်မှကွဲတာမဟုတ်ဘူးလားဘယ်လိုဟာတထောင်ရောက်မှမဟုတ်ဘူးလားဗျာဟင်ဟုတ်ကလားဟဲ့ဒီမှာလဲတို့အဲ့လိုပဲဟုတ်ကလားပညာလဲဆယ်ပေါင်းတူကြီးနဲ့ထုနေရမှာထင်တယ်ဟင်ဟုတ်ကလား အဲ့တော့ဘယ်ချက်ကွဲတော့တထောင်ရောက်မှာမဟုတ်ဘူးလားဟုတ်ကလားဗျဟင်အဲ့ဒီတိုင်းပဲတဲ့လားတို့ဒီမှာလည်းမှတ်နေရမှာတဲ့ဟုတ်ကလားတတိတွေမှတ်နေရမှာဆယ်ပေါင်တူကြီးနဲ့တို့ခုနပြောတဲ့ကြောက်တုံးကြီးထုနေတခဲ့တို့အဲ့တော့ပထမအချီဟာမကွဲတော်လည်းပဲသူ့ကိုတစ်ဖက်ကအခါအားမှာတုံ့လို့မသွားဘူးလားတုံခါမှုစွာကြည့်တယ်ဟုတ်ကလား ဒုတိယအချက်ကြတော့ကွဲသလားမကွဲရင်မဲ့တုံခါမှုမရှိဘူးလားတုံခါမှုရှိတယ်ဆိုတဲ့ပထမတုံခါမှုတဲ့တော့ तू အထိနာနေပြီဟုတ်ကလားဗျဟိုတတိယဆိုရင်ဘူအထိမနာနိုင်ဘူးလားဒီလိုနဲ့တစ်ချက်တည်းတစ်ချက်တစ်ချက်တည်းတစ်ချက်တုံခါမှုဒီဒီကထုတာကလည်းဒလသထုနေရင်တုံခါမှုကလည်းဒလသဖြစ်နေမှကိုကလန့်ကွဲကွဲရမှာဗျဟုတ်ကလားထုတာလေးကတစ်ချက်ထူလိုက်ဖေးလေးထိုင်တော့လိုက်ဟုတ်ဗျာ ဒါမှအမောပြေမာထထူလိုက်ကွဲမမဟုတ်ဘူးလားဟင်ဘာဖြစ်လို့တို့ဟုတ်ကလားဟင်ဟိုရောကြောက်သုံးသမားကြောက်သုံးသမားဟိုကြောက်ဖူးသမားပြောတာဟင်ကြောက်ဖူးသမားပြောတာဟုတ်ရအဲတော့တဲ့တော့ထူလိုက်၄50ကျက်လောက်မောတခါအဲဟွာလာဟိုတူလေးဘေးတိချထားလိုက်သေးလေးကလေးထားတောင်းလိုက်ဟုတ်ကလား တအောင်လောက်နေမှာထထူးဟုတ်ဘာပေါ်လေစောင်းပြောတာတော့မဟုတ်ဘောတဏှာကြီးပြေးမှတခါထတက်ထထူးဟုတ်ဟင်ဟင်စောင်းပြောတာမဟုတ်ပါဘူးလားဟင်ဘယ်လိုမှနာတော့ခဗျဟုတ်ကလားအဲတဏှာကြီးထူးဟုတ်ကလားအဲ့တော့တဏှာကြီးဆိုရင်ဆယ်ပေါင်တူဆိုတော့နည်းနည်းလက်အံပေသွားတယ်အဲ့တော့တူကြီးဘေးအပြစ်ချလိုက်ဟုတ်ကလား တဏှာကြီးလောက်အမောပြေလေးပေါ်ဖေးလေးထိုင်တော့နဲ့နောက်တခါတဏှာကြီးလောက်ပြေးမှထားထူးဝဲရောပေါ့ဟုတ်ကလားကြောက်ကြောက်ထူးတပါကြောက်ထူးတပါတွေလုံးနေပုံပြောတာဟင်မှန်တလားဘယ်ဟာတွေမှန်တာတော့ကြောက်ထူးတပါတွေဟင်ဘာဖြစ်လို့လို့များဟင် အဲ့တော့တို့ဒီငါအဖက်မပြထူးမှာဟိုကတုံခါမှုကပဲတစ်ချက်တစ်ချက်အထိနာတာဗျဟုတ်ကလားအထိနာမှာဟိုတစ်ချက်တစ်ချက်တစ်ချက်တစ်ချက်ဟိုဘက်ကနာနာနာနာပြီးနောက်တော့ကွဲထွက်တယ်ဒီကလည်းပြညာကလည်းချက်ချင်းခဏတော့မြုပ်နိုင်ဘူးဟင်တို့တရတဲ့ဆွဲထားတဲ့ပြညာလားဟိဟိုတက်တက်ထဲဆွဲတက်တက်ဆွဲထားတဲ့ပြညာလားဘယ်တော့ကဆွဲခဲ့တဲ့ပြညာမှမှမသိပဲနဲ့ဟုတ်ကလားဟင်အဲထူတဲ့ဟွာတူချက်ကဟော ခုတအားလွဲထုတာလားတာတာလေးထုနေတာလားဟုတ်ကလားဒီလိုဆိုဟိုဘက်ကတုံခါရမလားဟုတ်ကလားဟင်ဟင်အဲဒီကတာတာလေးထုတာလားအဲတအားလွဲထုလားတာတာလေးထုလားဘာဖြစ်လို့တော့ကွဲမှာသို့လို့လားဘာဖြစ်လို့တော့သူရိုးကျိုးမှာသို့လို့နဲ့တူပါဘူးဘာဖြစ်လို့တော့ဟင် ဘာဖြစ်လို့တော့အာဟုတ်ကလားဗျဟုတ်တော့ဟောထူးတဲ့ခါတော့တအားထူတာပေါ့နားတဲ့ခါတော့လည်းတအားနာတာဟုတ်ကလားထူတာတော့ဟုတ်တာပေါ့တအားထူတာပေါ့နားတော့လည်းတအားကြီးနာဖြစ်တယ်ဟုတ်တာဟုတ်ကလားဗျဟင်ပြီးတော့သူ့ဟိုကဒုတဲ့အားကကြီးရင်ဒီကသုံးတဲ့ဟာလည်းအ ਨੇ ဆုံး10ပေါင်လူလောက်သုံးမှတယ်ဟိုက ကြောက်တုံးကြီးကအေယာမကိုတို့ကဒီကငါးမှတ်တူလေးနဲ့ထုရင်ဘယ်နဲ့တုံးကြီးပါဖြစ်လို့တော့ဟာတအားလွဲ့ထုမပြပါဖြစ်လို့တော့ဟုတ်ကလားဗျငါးမှတ်တူလေးနဲ့ကိုကအေယာမကြောက်တုံးကြီးကိုဟင်တအားလွဲ့ထုရဟင် အဲကြောင့်ငါမတူကြိုးမကြိုးတော့မသိဘူးဗျာဟိုကကြောက်သုံးရက်ကံအားကြောင့်ငါမတူကိုနှစ်ခုပြန်ချမှာဟုတ်ကလားဗျာဒီမှာမချိန်မှမကောင်းသေးပဲဆဲပေါင်းဒူမှန်းဖြစ်သေးပဲနဲ့တအားလွဲထုတဲ့ယောဂီတွေကြတော့ဘာဖြစ်နေတော့ဟုတ်ကလားကြောက်တုံးကွဲမကွဲတော့မသိဘူးကိုနှစ်ခုတော့ပြန်ထိထိတာပဲဟုတ်ကလားဟိုကကံအားစွာရှိသေးတာကိုဗျာဟုတ်ကလားအဲ့တော့မိမိဘက်ကအားကလည်းဆဲပေါင်းဒူခဲ့တော့ဟုတ်ကလား စီလိုမှုအလေးချိန်ဒီဘက်ကလည်းအားကမျက်လိုက်နေရမှာသင်တရားဟုတ်ကလားအဲ့တော့ဒီဆယ်ပေါင်တူခဲ့လို့ဖြစ်ဖို့ဆိုဟိုကသေစာအားနဲ့ပွားပို့မှုကအားကောင်းနေမှတင်လေဟဲ့အားမကောင်းမရနိုင်ပါမလားဟဲ့ဒီကအားကောင်းနေမှာအဲ့ဒီကအားကောင်းတယ်ဒီဘက်ကအတွင်းကတူအောင်မေမှုနဲ့သူ့တိုက်အားဟောအားကောင်းမှတင်လေသူ့ဘက်ကအားမကောင်းရင်ဟောဒီဆယ်ပေါင်တူအား ဖေပေါင်းသူအားဖြင့်တက်နိုင်မှာမလားအဲမတက်နိုင်ဘူးတို့မတက်တာဘာဖြစ်လို့မတက်တာတော့ဟုတ်ကလားအတွင်းအာရောပြင်အာရောရော့တယ်ဟင်းတိုးပြန်တော့လေအပြင်အားတိုးပြီးအတွင်းအားမပါရင်တော့ဟုတ်ကလားပြီးတော့အတွင်းအားသာတိုးပြီးအပြင်အားမတိုးရင်ကောအရနိုင်ဘူးဟုတ်ကလားသူမှလည်းဟိုတို့ဟိုဆယ်ပေါင်တူနဲ့အယိုးဆိုတာရှိရသလိုလေနှစ်ဖက်ရှိရသလိုပဲဒီမှာလည်းနှစ်ဖက်ရှိမှရတာ အဲ့တော့တို့ဒီဘယ်အားကိုပဲယူယူတို့ဒီပွားပိုးမှုအောင်မင်မှုဟုတ်ကလားတကားပွားပိုးမှုဘက်ကသေသမှုဟုတ်ကလားဒီဘက်ကအောင်မင်မှုဘက်ကသုတိုက်မှုလားဟဲ့ဒီဟာလေးအားချင်းညီသွားမှယောဂီတို့ဆယ်ပေါင်းသူဖြစ်နိုင်မနော်တို့မို့ငါးမှတ်တူနဲ့အတင်းထုနေရင်မဖူးခါမယ်ဟုတ်ကလားဗျာဒီကဲနာကြသို့